အခန်းကြီး26အငယ်1မှ7ဒီဘုရားသခင်ထာဝရဘုရားသည်တင့်အမွေခံเสียဖို့ပေးတော်မူသောပြည်သို့တင်ဒီဝင်စား၍နေသောအခါဒီဘုရားသခင်ထာဝရဘုရားပေးတော်မူသောပြည်၌အူးတီသောအတီးမျိုးမျိုးကိုယူ၍ရှင်တောင်း၌ထည့်ပြီးမှဒီဘုရားသခင်ထာဝရဘုရား၏နာမတော်တည်เสียဖို့ရွေးကောက်တော်မူသော အရတ်သို့တွား၍ထိုကာလ၌ယေဘုဟိတ်လုတ်သောသူထံသို့ချင်းလျက် ထာဝရဘုရားသည်ငါအားပေးခြင်းငှာဘိုးဘေးတို့အားကျိန်ဆိုတော်မူသောပြည်သို့အကျွန်ုပ်ရောက်ပါပြီဟုကိုရောဤဘုရားသခင်ထာဝရဘုရားအားယနေ့အကျွန်ုပ်ဝန်ခံပါသည်ဟုယေဘရဟိတ်အားပြောဆိုရမည်ယေဘရဟိတ်သည်လည်းခြင်တောင်းကိုတင်းလက်မှယူ၍ဤဘုရားသခင်ထာဝရဘုရား၏ယေပလင်ရှိမှချထားရမည်သင်ကလည်းအရရတုလှဲ့လေသော ရှုရီအမျိုးသားသည်အကျွန်ုပ်အဖဖြစ်ပါ၏ သူသည်အဲဂုတ္တုပြည်သို့သွား၍လူအနည်းငယ်နှင့်တကွတည်းခိုစဉ်တွင်ကြီးမားများပြားသော လူမျိုးဖြစ်ပါ၏။အဲဂုတ္တုလူတို့သည်အကျွန်ုပ်တို့ကိုညှဉ်းဆဲနှိပ်စက်၍ကျပ်တည်းစွာကျွန်ခံစေကြ၏။ဘိုးဘေးတို့ကိုးကွယ်သောဘုရားသခင်ထာဝရဘုရားကိုအော်ဟစ်၍လျှောက်ကြသောအခါ၊ထာဝရဘုရားသည် နားထောင်တော်မူသဖြင့်၊အကျွန်ုပ်တို့ခံရသောညှဉ်းဆဲနှိပ်စက်ခြင်း ပင်ပန်းခြင်းတို့ကို ကြည့်ရှုတော်မူ၏။ထိုအခါထာဝရဘုရားသည်တကိုးကြီးသောလက်ယုံတော်ကိုဆန့်၍ကြောက်မဲ့ဖွယ်သော နမိတ်လက္ခဏာအံ့ဖွယ်သော အမှုတို့ဖြင့်အကျွန်ုပ်တို့ကိုအေဂရုပြည်မှနှုတ်ပြီးလျှင်နို့နှင့်ပြားရည်စည်းသောဤပြည်သို့ပို့ဆောင်၍ပေးသနာတော်မူ၏။ယခုမှအိုထာဝရဘုရား ကိုရောပေးသနာတော်မူသောပြည်၌အဦးသီးသောအသီးကိုအကျွန်ုပ်ဆောင်ခဲ့ပါပြီဟုသင်၏ဘုရားသခင်သာရဘုရားအားလျှောက်ဆိုလျက်ထိုအသီးကိုသင်၏ဘုရားသခင်သာရဘုရားရှေ့တော်၌ထားရမည်ရှေ့တော်၌လည်းကိုးကွယ်ခြင်းကို ပြုရမည်သင်၏ဘုရားသခင်သာရဘုရားသည်သင်နှင့်သင်၏အိမ်သူအိမ်သားတို့အားပြုတော်မူသမျှသောကျေးဇူး၌ တင်သည်တင်နှင့်အတူတဲခိုသော လေဝိသားမှစ၍တပါးအမျိုးသားနှင့်တကွပျော်မွေ့ခြင်းကိုပြုရမည်။12သုံးနှစ်တွင်ဆယ်ဘို့တဘို့ပေးရသောတတိယနှစ်ရောက်သောအခါ၊အစီးအပွားရှိသမျှတို့ကိုဆယ်ဘို့တဘို့ကောက်ယူ၍၊လေဝိသားတပါးအမျိုးသားမိဘမရှိသောသူ၊မုတ်ဆိုးမတို့ကိုသင့်နေရာမြို့များ၌ဝစွာကျွေးမွေးပြီးမှ၊13သင်၏ဘုရားသခင်ထာဝရဘုရားအား ကိုရောဒီအကျွန်ုပ်ကိုမှားထားတော်မူသည်အတိုင်းတန်ရှင်းသောဥစ္စာတို့ကိုအိမ်မှထုတ်၍လေဝိသားတပန်းမျိုးသားမိဘမရှိသောသူမုတ်ဆိုးမတို့အားပေးပါပြီပညာတော်တို့ကိုမလွန်ကျူးမမေ့လျော့ပါမတန်မှုကိုဆောင်စဉ်အခါထိုဥစ္စာကိုအကျွန်ုပ်မစားပါ မစင်ကြဲသောအတုံးဆောင်ဖို့အနှဲငယ်ကိုမျှမယူပါတေသောသူတို့အဖို့ အနည်းငယ်ကိုမျှမပေးပါ။အကျွန်ုပ်ဘုရားသခင်ထာဝရဘုရား၏စကားတော်ကို နားထောင်ပါပြီ။ကိုယ်တော်မှာထားတော်မူသမျှအတိုင်းပြုပါပြီ။ကိုယ်တော်၏သန့်ရှင်းသောနေရာကောင်းကင်ဘုံမှငုံ့ကြည့်၍၊ကိုယ်တော်၏လူဣသရေလအမျိုးကို၎င်း၊ဘိုးဘေးတို့အားကျိန်ဆိုတော်မူသည်အတိုင်းအကျွန်ုပ်တို့အားပေးတော်မူသောပြည်၊နို့နှင့်ပျားရည်စီးသောပြည်ကို၎င်းကောင်းကြီးပေးတော်မူပါဟုလျှောက်ဆိုရမည် အငယ်16မှ19ယခုစီရင်ထုံးဖွဲ့သမျှအတိုင်းကျင့်ရမည်ဟုသင်ဘုရားသခင်သာရဘုရားမှားထားတော်မူသည်ဖြစ်၍စိတ်နှလုံးအကျွင့်မဲ့ကျင့်ဆောင်ရမည်သာရဘုရားသည်သင်ဘုရားသခင်ဖြစ်တော်မူသည်ဟု၍၎င်းလမ်းတော်သို့ လိုက်ပါမည် စီရင်ထုံးဖွဲ့တော်မူသောပညတ်တရားတော်ကိုစောင့်ရှောက်ပါမည်။စကားတော်ကိုနားထောင်ပါမည်ဟူ၍၎င်း၊ယနေ့သင်သည်ဝန်ခံပြီ။ထာဝရဘုရားသည်လည်းဂတိထားတော်မူသမျှအတိုင်းသင်သည်ပညတ်တော်အလုံးစုံတို့ကိုစောင့်ရှောက်စေခြင်းငှါ၊အထူးသဖြင့်ကိုယ်တော်၏လူမျိုးဖြစ်သည်ဟူ၍၎င်း၊ဖန်ဆင်းတော်မူသောလူမျိုးတကာတို့ထက် သင်၏ဂုဏ်တရေကြော်စောကိတ္တိကိုလွန်ကဲစေတော်မူမည်ဟု၍၎င်းဂတိတော်ရှိသည့်အတိုင်းသင်၏ဘုရားသခင်သာရဘုရားဖို့တန်ရှင်းသောလူမျိုးဖြစ်စေခြင်းငှာ၎င်းယနေ့ဝန်ခံတော်မူပြီဟုဣဒေလအမျိုးသားတို့အားဟောပြောလေ၏